ဒီကံကြီးဆဲတဲ့အချိန်ခါကာလမှာတကယ်မိမိအထုတ်ထားတဲ့တရားတွေဟာတကယ်ကိုအားကိုးလောက်တဲ့တရားတွေဖြစ်တတိယမလွတ်ဘူးတော့ပြင်းထန်တဲ့ဝေဒနာဖြစ်စေအဲဒီဝေဒနာလေးပုံမှာပဲတတိကပြီးလို့ရှုမှတ်နေတဲ့တိကတကယ်လို့မိမိဒီယောဂဒီဝေဒနာနဲ့ပဲဖြစ်ဖြစ် ခြားယောဂခြားဝေဒနာနဲ့ပဲဖြစ်ဖြစ်တည်ရမယ်ဆိုရင်လည်းအဲ့ဒီတည်ရမယ်အချိန်နေနေ့တွေရက်တွေသိနေတယ်ကိုအချို့အချို့ပုဂ္ဂိုလ်ကြီးဆိုတာဖွင့်တော်ပြောသွားတယ်နေ့ဆိုရင်ငါသွားတော့နေဘာလို့လဲခွက်ပွားသွားတော့နေဆိုတော့ကျူတင်ပြီးတော့ပြောတယ်တရားမို့ဒီတိဋ္ဌာတရားကိုအမြဲမပြတ် နှလုံးသွင်းရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာချိန်အချိန်ပိုင်းကိုမိမိသိရမယ့်အချိန်တွေနေ့တွေရက်တွေကိုလည်းသိတယ်။နောက်ညာတော်အဖြစ်ဒီကနေ့ဆဲဆဲရှိကကာလမှာယောဂဝေဒနာကြီးရင်ကြီးတယ်လို့ပဲလေ။ဒုနာဖြစ်တဲ့ပုဂ္ဂိုလ်ကခံစားရတွန့်လေ ချိုးပုဂ္ဂိုလ်ဆိုရင်တန်တွေ့ကူရပါအောင်ကြကြပါအောင်ဆိုတာတော့တန်လို့ဖြစ်တချို့ပုဂ္ဂိုလ်တွေကလည်းဆဲဆဲချင်းကကလာမှာကြိုးတွေဆွဲလိုက်တာဟိုလိုဖြစ်လိုက်ဒီလိုဖြစ်လိုက်ကြည့်ရတယ်မြင်ရတဲ့ပုဂ္ဂိုလ်တော်မှစိတ်မချမ်းသာရေဖြူကြီးလမ်းသွားလိုက်ရေဖြူဆိုင်သွားလိုက်ဒီတိရိပ္ပံတရားကိုအမြဲ တတိယနဲ့နေတတ်တဲ့ပုဂ္ဂိုလ်ဟာပေါ့ဒီကနေ့ဆဲဆဲချိန်ကာလမှာအဲ့လိုမျက်ဖြူဆိုင်ခြင်းအကျော်တွေဆွဲခြင်းဆိုတာမရှိတော့ဘူးဒီဒီငြိမ်ငြိမ်လေးတည်ပြီးတဲ့နောက်ဘုန်းကြီးတို့နိုင်ပိုင်းတွဲမှာပဲလေညာတော်ကတောင့်တင်းနိုင်ပိုင်းလေးတွဲမှာတောင့်တင်းပါ ဒါပေမဲ့ဒီသတိပြန်တရားကိုယိုသေးသေးကြိုးစားပြီးတော့တတိမြဲနေတဲ့ပုဂ္ဂိုလ်ဟာတည်ပြီးတဲ့နောက်မှာလည်းဘလောက်ပဲချိန်ကြီးကြာကြာထားထားထားရသလောက်ထားမတောင့်တင်းဘူးတည်ပြီးတဲ့နောက်မတောင့်တင်းဘူးဘာကြောင့်လဲတတိမြဲနေတဲ့ပုဂ္ဂိုလ်အတိလေးအမြဲတမ်းရှိမှနေဒီမြဲတတိကံ အထူးအဖြင့်တော့ခုလိုနွေရာသီပေါ့ပူမြင့်တဲ့ရာသီများမှာဆိုရင်တည်ပြီးတဲ့နောက်ပုံလန့်နေထွက်တရကနှစ်ရက်နှစ်ရက်ကျော်လာပြီဆိုရင်ပုံလန့်ကထွက်လာဒီတိရိစ္ဆာန်တရားကိုမြဲမပြတ်ကျင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဘယ်တော့ပဲရဲကြရာထားတာပဂတိအနံအပုံနဲ့မထွက်ဘူး ပုံစံနောက်ပြီးတော့တည်ပြီးတဲ့နောက်မှာလည်းပဲဂတိမြဲတယ်တဲ့သူဂတိဘဝဆိုတဲ့ဂတိမျိုးရတယ်သူဂတိဘဝမရတော့ဘာကြောင့်လဲဆိုတော့ရှုမှတ်မှုဝိပဿနာကုသိုလ်စိတ်လေးနဲ့ပဲကိုယ်လွန်သွားတာဖြစ်တယ်ဘဝပူးသွားတာဖြစ်တယ်အဲ့ဒီအကျိုးတရားတွေဟာ သတိပ္ပဏတရားကိုတကယ်ယူတည်တည်အားထုတ်တဲ့ပုဂ္ဂိုလ်ကြီးအာမထုတ်ဘူးအာထုတ်တယ်တကယ်တတိမြဲတယ်မမြဲဘူးဆိုတာအဲ့ဒီအချိန်ဟာသိတော့တာပဲယောဂဝေဒနာပြင်းပြင်းထန်ထန်ရပြီဆိုရင်သိပြီဒီရှုမှတ်မှုတတိမမြဲတဲ့ပုဂ္ဂိုလ်ဟာအဲ့မှာငြင်းညူနေတာမမြင် ဒါကြောင့်ဒီသတိပြန်တရားဟာမိမိတို့ရဲ့နောက်ဆုံးအချိန်ကြီးအောင်တကယ်ကိုအားကိုးလောက်တဲ့တရားအားကိုးလောက်တဲ့တရားမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေမိမိပါရမီမပြည့်စုံသေးလို့မရသေးတော့မှသူကတိဘဝဆိုတဲ့အဲ့ဒီမှာချမ်းသာသဗ္ဗိနာလောကဒီပြည်လောကဒီလောကတွေကိုရရှိတယ် ဒုက္ခတိဘဝဆိုတဲ့ဘယ်လေးဘုံကိုမချရောက်တော့ဘူးဒါတတိမြဲတဲ့ပုဂ္ဂိုလ်ဒီတတိပြဏီရန်လေးအတိုင်းပဲမိမိရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုမြဲမပြတ်တရားလေးဆင်းရဲစခန်းတော့ဝင်ပြီးတော့တရားရည်တာကပြန်တော့မေ့လျော့နေတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးမိမိအိမ်မှာရောက်နေအိမ်မှာတတိဝိကတ်ထားလိုက်တာ ရတဲ့အချိန်မှာရတယ်လို့ပဲတတိပင်းမြဲအဲ့လိုတတိပင်းမြဲနေတဲ့ပုဂ္ဂိုလ်ဟာတကယ်ကိုယောဂဝိရဏခံစားနေရတဲ့ကံမှာချက်ချင်းပဲသူဟာဒီတတိပင်းကတ်လာတာတခါတရံတော့အထုတ်တဲ့ပုဂ္ဂိုလ်ဟာဒီလောက်ထိအောင်တတိမမြဲဘူးလေတခါတရံတော့အထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအချိန်တတိပေးတဲ့ပုဂ္ဂိုလ်ရှိရင်တောင်မှဝိရဏကသိပြင်းထန်နေတဲ့အတွက်ကြောင့်မို့တတိမကတ်နိုင် ခုလိုအငြင်းမပြတ်နေအားဖြင့်ခြင်ရတဲ့ခြင်ရတဲ့တတိယတဲ့တတိယတဲ့ကိုယ်အိမ်မှာလည်းကိုဒီတတိပ္ပံလုပ်ငန်းလေးနဲ့ပဲကိုယ့်အကူနေတယ်အတီလေးနဲ့ပဲနေတတ်တယ်ဆိုရင်အဲဒီပုဂ္ဂိုလ်ဟာဒီကံလေးဆဲဆဲမှာဒီအကျိုးကြီးရတယ်ဟုတ်တယ်ငြင်းညူမှုမရှိဘူးမငြင်းညူနံပါတ်2ကမိမိတရားမဲ့အချိန်တွေကိုသိနေတယ်ဒီနေ့ပဲရဲ့ပဲရှိမှသိတယ် နောက်ရှုမှတ်မှုတတိလွတ်ကိုမလွတ်တော့ဘူးယေရှုမှတ်မှုတတိတယ်မဟုတ်ဘူးတရားတရားလောကီကိစ္စကိုထားတာကိုဘာလို့ထားတာဘုသူစီဘလို့ယူထားတယ်ဘုသူစီဘလို့ပြီးတယ်ဒါတရားစပြီးလို့သိတယ်တရားမဲ့အချိန်တွေလည်းပဲသိနေတယ်နေတယ်ဒီကနေ့စေတဲ့အချိန်ကာလမှာလည်းပဲနေသူစိတ်ချင်းကြောဆိုခြင်းမရှိဘူး တည်ပြီးတဲ့နောက်လည်းပဲမတောင့်တင်းဘူးညသောအပြင်တည်ပြီးတဲ့နောက်တောင့်တင်းပြီးတော့နိုင်ပိုင်းကျွမ်းမတောင့်တင်းတော့တောင့်တင်းပြုလို့ပေါ်ပေါ်လေးလက်ကလေးကြီးခြေတော်လေးကြီးကိုယ်လိုဆံလို့ရတယ်နောက်ပုံနာလေးပဲกินတယ်ဒီမိခန္ဓာကိုယ်ရဲ့ဒီနေ့ပဲတာတာကုသမနာမှုဟုတ်ကုန် နောက်ပြီးတော့လာရမယ်ဂတိလည်းမြဲတယ်ဒီအကျိုးခုနှစ်ပါးမိမိတို့ခုအားထုတ်နေတဲ့တတိထံတရားကိုဒီမင်္ဂလာဓမ္မကျောင်းတဲ့ကြီးအတွင်းမှာပဲအားထုတ်တဲ့အားထုတ်ယုံနေမှုပဲနဲ့ဒီတတိထံရှုမှတ်နေတိုင်းမိမိအိမ်ပြန်သွားတဲ့အခါကျတော့အိမ်ရောက်တဲ့အခါမှာအချိန်ရတိုင်းအချိန်ရတိုင်းကိုတတိယတိုင်းတတိယတိုင်းဒီလိုအမြဲမပြတ်ရှုမှတ်အားထုတ်သွားရင်ဒီ မျက်မှောက်မျက်မှောက်ခုဒီဘဝမှာလည်းနောက်ဆုံးမကြမ်းပါလို့ဂရင်းကြောင်ဆောင်ပေါ်ရောက်ပြီဆိုတဲ့အချိန်မှာဒီကျိုးတွေကတိတိတသာပဲဒီနေ့ဆန်းဆန်းရဒီနေ့ဆန်းဆန်းပြန်တယ်ဒါကြောင့်မိမိတို့အားထုတ်နေတဲ့သတိပဋ္ဌာန်တရားဟိုးနောက်ဘဝနောက်ဘဝမှာမှကျိုးပေးမဲ့တရားမဟုတ်ဘူးခုအားထုတ်နေတဲ့အချိန်ပြင်းပါပဲ ဒီလိုအကျိုးတရားတွေကိုရနိုင်တယ်ဆိုတာကိုသိပြီးတော့ဒီလိုကျူးကျူးဆာဆာအချိန်နဲ့တပြေးညီကျင့်ကြံပွားများအားထုတ်နိုင်ကြပါစေ။